အခန်းကြီး28အငယ်1မှ7ငွေလိုက်သောငွေချောင်းသည်စင်စစ်ရှိ၏လူစစ်တတ်သောရွှေနေရာလည်းရှိ၏တန်ကိုမြေကြီးတဲကတူးယူတတ်၏ကြောက်ကိုချက်၍ကျင်းဒီကိုရတတ်၏လူသည်မှောင်မိုက်ကိုပျောက်စေတတ်၏အဆုံးတိုင်အောင်၎င်းမှောင်မိုက်ကြောက်တေမင်းအရိတ်တိုင်အောင်၎င်းလိုက်၍စစ်တတ်၏တောင်ချေရင်၌တွင်တူး၍ခြေဖြင့်ကိုကိုမထောက်ဘဲဆင်း၍ လူနေရာကိုစွန့်သွားတတ်၏။မြေသည်စားစရာကိုပေးတတ်တော်လဲအောက်အရ၌မိဖြင့်ပြက်တကဲ့သို့အပြက်ခံရ၏။သူ၏ကြောက်တို့သည်ကြောက်နေနေရာဖြစ်၏။မြေမုံလဲရွှေဖြစ်၏။အဘယ်ငှက်မျှမသိ။လင်းဒမျက်စိလည်းမမြင်သေးသောလမ်းရှိ၏။ထိုလမ်းကိုတားရဲမနှင်းရှင်သိမလျှောက်သေး။လူသည်ကြောက်ပေါ်မှလက်တင်၍တောင်တို့ကို ခြေရင်းတိုင်အောင်မှောက်တတ်၏ ကြောက်တို့တွင်ရေစီးစေတတ်၏သူ၏မျက်စိသည်ထူးဆန်းသောအရာရှိသမျှတို့ကို ကြည့်မြင်တတ်၏စီးသောရေကိုတဖန်ဖြတ်၍ဝှက်ထားသောအရာတို့ကိုထုတ်ဖော်တတ်၏အငယ်၁၂မှ၁၉တို့ရတွင်ပညာကိုအဘယ်မှာတွေ့ရလိမ့်မည်နည်းဉာဏ်သည်လည်းအဘယ်ရ၌နေသနည်း ဉာဏ်ပညာအဖို့ကို လူမသိနိုင် အသက်ရှင်သောသူတို့၏နေရာ၌ရှာ၍မတွေ့နိုင်နည်းနည်းသောအရက်ကငါ၌မရှိပင်လယ်ကလည်းငါ၌မရှိဟုဆိုတတ်၏ရွှေစင်ကိုပေး၍ပညာကိုမရငွေကိုချိန်၍ပညာအဖိုးကိုမမိနိုင် အောဖိရရွှေမြတ်သောရှဟန်ကြောင့်နီလာကြောင့်နှင့်ဝယ်တော်လဲမရနိုင် ရွှေဖြစ်စေ ကြောက်တရင်ဖြစ်စေမမိနိုင် ရွှေစင်တစားများနှင့်ဖယ်လေ၍မရနိုင်တန်တာနှင့် ပလဲကိုပြောเสียမရှိပညာသည်ဗရမ ्या ထက်သာ၍အဖိုးကြီး၏ကုရှဥတဖျားသည်မမိနိုင်အမျက်ဆုံးသောရွှေနှင့်ဝယ်၍မရနိုင်အငယ်20မှ28တို့ဖြစ်၍ပညာသည်အဘေကလာသည်ဉာဏ်သည်အဘယ်စီမှနေရာကျသည်အသက်ရှင်သောတရဝါ တစုံတယောက်မျှကြည့်၍မမြင်နိုင် မိုးကောင်းကင်ငှက်တို့သည် ရှာ၍မတွေ့နိုင်အဘဒုံမင်းနှင့်တေမင်းတို့ကပညာဤတရင်ကိုနားနှင့်ကြားယုံမျှသာရှိသည်ဟု ဆိုတတ်ကြ၏ဘုရားသခင်သာလျှင်ပညာလန်းကိုနားလေတော်မူ၏ပညာနေရာရက်ကိုတည်တော်မူ၏လေကိုချိန်လျက်ရေကိုလည်းခြင်လျက်မြေကြီးစွန်းတိုင်အောင်ကြည့်ရှု၍ကောင်းကင်အောက်၌ရှိသည်များတို့ကို မြင်တော်မူ၏။မိုးရွာမှုကိုစီရင်၍မိုးချိုးလျက်စစ်ပြက်ရာလမ်းကိုဖန်ဆင်းသောအခါပညာကိုမြင်၍ဖော်ပြတော်မူ၏။ပညာတရားကိုထား၍စုံစမ်းတော်မူ၏။လူတို့အားလည်းသာရဘုရားကိုကြောက်ရွံ့ခြင်းသည်ပညာဖြစ်ကြောင်းနှင့်ဒုစရိုက်ကိုရှောင်ခြင်းသည်ဉာဏ်ဖြစ်ကြောင်းကို မိန်တော်မူပြီးဟုငွတ်ဆို၏